အဲဒါတွေကဆရာတော်ကြီးကနေပြီးကမ္မထာပြနေတယ်ဆိုခွန်ကြီးတို့အများကြီးပဲမမေဝမ်းသာရပါတယ်ဒီလိုလေးပြုလုပ်တဲ့ပုဂ္ဂိုလ်ကနေပြီးတော့ပြောဟောပြသနေလို့ရှိရင်ကျေးဇူးများတာပဲအတ္တဝရိသနာမှာစိတ်လွတ်မြောက်ဖို့ရရေးကြီးတယ်စိတ်လွတ်မြောက်ဖို့ဘယ်ကလွတ်မြောက်ရမှာလဲဆို ကိလေသာတွေမှလွတ်မြောက်အောင်စိတ်တဏ္ဍာမှာလောဘဒေါသမောဟကိလေသာတွေရှိနေတဲ့ညကာလပတ်လုံးလောဘဒေါသမောဟအလိုလိုက်ပြီးတော့မတော်တာတွေပြုရင်ပဲလေးပါးကြပဲဆင်းရဲတွေတွေ့နေတယ်အခုပဲလေးပါးရောက်နေတဲ့သတ္တဝါတွေအဲဒီလောဘဒေါသမောဟတွေကြောင့်ပဲမရဲကတော့မမြင်ရတော့ထားပါအောင်တော့စိတ်ဓာတ်လည်းမမြင်ရတော့ထားပါအောင်တော့ဟောတိရစ္ဆာန်တွေကတော့မြင်နေရတယ် ဒိဋ္ဌာန်တွေကတော့ကုံတ attva တွေဒီတ attva တွေကြီးကြီးလည်းရှိငယ်ငယ်လည်းရှိရှင်ရချာရပါတယ်သိသနာပြေကောင်းတာလေဘုကောင်လေးတွေပါလေးတွေနန္ဒနာပြေကောင်းတာလေတ attva လေးတွေဘာမှလည်းသိမရှိကြကြဘူးအဲဒီလိုအသက်တူပြီးတော့စစရာရာဆင်မပြေတဲ့ဘဝတွေဖြစ်တာဘာကြောင့်လို့လောဘဒေါသမောဟတွေကြောင့်ဒါတွေရှိနေတဲ့ကာလပါလို့ အတော်မသိတဲ့မှုတွေပြုနေတယ်အဲ့ဒီမယ်လေးပါးကကြာရောက်ပြီးတော့သွားနေတာပဲအဲ့ဒါတော့လောဘဒေါသမောဟကိလေသာအငြိအကြီးကလွတ်မြောက်ခွင့်အရေးကြီးတယ်စေတဝိမု ക്തി ခေါ်စိတ်လွတ်မြောက်ခြင်းအဲ့ဒီစေတဝိမု ക്തി မရင်ကျက်သေးရင်ရင်ကျက်အောင်လို့ယေရှုပြုနိုင်တဲ့တရားက၅ပါးရှိတယ် မြတ်စွာဘုရားဟောတာပါဠိတွေတော့မလို့ပါဘူးအချိန်တူတွေနဲ့ပြီးအောင်ဓမ္မကျင့်နာမကကလျာဏမိတ်တမိကောင်းစေကောင်းနဲ့ပြည့်စုံရမယ်တဲ့ဒါအရေးကြီးတယ်။ကလျာဏမိတ်တမရှိရင်တော့စိတ်လုံးမြောက်မှုဘယ်နည်းမှဖြစ်နိုင်ဘူး။ညစွာဘုရားလက်ထက်ကဆိုလို့ရှိရင်ညစွာဘုရားဒီဥသောကလျာဏမိတ်တမှီပြီးတော့ တရားတွေရှင်းကြအထုပ်လို့သာသမဲကိုရောက်ပြီးဒီကညီကြီးတွေကလုံးဝလွတ်မြောက်သွားတဲ့ပုဂ္ဂိုလ်တွေလည်းမြင်မြင်တွေ့နေအောင်အများကြီးပါပဲဆင်းရဲခါတိုင်းကုန်ငိမ့်သွားတယ်ဒီကကုန်မြင်တဲ့တောင်မှနာဂာနဲ့ကိုရောက်ပြီးတော့ငြိမ်းတဲ့ပုဂ္ဂိုလ်တွေရှိတယ်အဲဒါလောက်မငြိမ်းသေးတောင်သောတာပန်သရဂါဖြစ်ပြီးငြိမ်းတဲ့ပုဂ္ဂိုလ်တွေရှိအောက်တည်ဆုံးသောတာပန်လောက်ဖြစ်ရင်ကို ပယ်လေးပါးကလွန်မြောက်သွားပြီနိဗ္ဗာန်ရောက်ဖို့လည်းမလိုသိမဝေးတော့ဘူးလူဘဝနာဘဝမြင့်မြတ်တဲ့ဘဝတွေမှာဖြစ်ရင်ခုနှစ်ဘဝပဲတဲ့ခုနှစ်ဘဝအတွင်းမှာရာတမရာတကိုရောက်ပြီးတော့ဆင်းရဲခတ်သိငြိမ်းတော့မှာတဲ့အောက်ဖြစ်ဆုံးသောတာပတိမေကိုရောက်ရင်ကိုအမှန်တရားဝမ်းမြောက်စရာဝမ်းသာစရာပါပဲအဲဒီတော့ စိတ်စင်ကြယ်မှုပြည့်စုံခြင်းအကြောင်းကကလျာဏမိတ်တာမိတ်ကောင်းဆွေကောင်းရှိရမယ်။တရားလက်ထက်ကလည်းမြတ်စွာဘုရားဟာပထမဆုံးကလျာဏမိတ်တာပဲ။နောက်ရှင်သာရိပုတ္တရာရှင်မောကလအစရှိသူတွေပေါ့။ကလျာဏမိတ်တာတရားပရိနိဗ္ဗာန်စံသောတဲ့နောက်လည်းပဲမထေရှင်မြတ်ကြီးအများကြီးပါပဲကလျာဏမိတ်တာ။အခုလည်းဒီလည်းပဲ မြတ်စွာဘုရားသုံးပါးတွေကိုညွှန်ကြားဟောပြောနေတဲ့ပုဂ္ဂိုလ်တွေဟာကလျာဏမိတ်တွေပါပဲအထူးအချင်းတော့ဝိပဿနာတရားဟောမှာဒီပြင်တရားနဲ့ကတော့စိတ်စင်ကြယ်တဲ့အလုပ်ကအပြည့်စုံတယ်ဘူးဒါနာသီလတော့သာမန်ကုသိုလ်တော့ဟောရုံကတော့လူချမ်းသာနာချမ်းသာရရုံတော့ပဲစိတ်လုံးဝစင်ကြယ်တာကဖြစ်ဖို့ရမနည်းတော့ခဝဲဝဲဖြစ်နေတယ် အဲ့တော့ဒီမှာဆရာတော်ဘုရားကြီးကြီးဆိုဆရာတော်ဘုရားကြီးကကလျာဏမိတ်တာဖြစ်တယ်ဒါနမိတ်တာမြည်ပြုပြီးဒီကဒကာဓမ္မတွေဘုရားထုတ်ကြတာနော်ဝန်သာကြကောင်းတယ်ဘုန်းကြီးစဉ်းစားကြည့်တယ်ဒီကဘာလုံးစဉ်းစားရင်တော့အများကြီးပေါ့လေတရားနဲ့ဝိနေတယ်ဘုရားဘာသာနိုင်ငံတွေမှာလည်းလိုက်ကြည့်လိုက်လို့ရှိရင်ဖြင့်အဲကြာကြာနာနာ သင်ကြားဆုံးမတဲ့ပုဂ္ဂိုလ်အနေကနည်းတယ်။သေရနာအထုံနေတဲ့ပုဂ္ဂိုလ်အနေတယ်။မာကြီးတယ်လည်းပဲရှားပြီးတော့ကြည့်ရလို့ရှိရင်တရားတကယ်တော့အထုရတဲ့ပုဂ္ဂိုလ်အနေကသင်ကြားသင်ကြားမဲ့ပုဂ္ဂိုလ်မရှိကြဘူးသူတရားတရားကောင်းချကြပါလေ။အထုသင်ကြားတယ်။ဘုန်းကြီးတို့ငယ်ငယ်တုန်းကဘုန်းကြီးတို့အကျော်တယောက်ပေါ့။တော်တယောက်ရဲ့ဒါကြီးက သူကတဲစေရနာရှိတဲ့တရားတွေပဲရှင်းရှင်းအထုရှင်းတဲ့မထေကြီးတစ်ပါးလာပြီးတော့တရားဟောပြောလို့ဒုံလဘယဟန်လည်းပြုအဲဒီမထေကြီးညွှန်ကြားတဲ့အတိုင်းလည်းလူတွေနေပါလေဆောင်းတရားတွေပါလေအထုဆိုအထုကြပါလေဒါပေမဲ့လို့ဝိပဿနာဉာဏ်ဖြစ်အောင်လို့အချိုးရကြကတော့ညွှန်ပြအောင်ညွှန်ပြတော့ကုသိုလ်ရရတာပေါ့လေ နောက်ကြတော့မှဘုန်းကြီးက1300ပဲဓမ္မကုနှစ်1300ခုနှစ်ကျမှဓာတိရသွားပြီးတော့တရားဟောတယ်စောစောပိုင်းကလည်းတရားထုတ်ထားတာတော့ဘုန်းကြီးဟိုကနောက်ကပါပဲ1290နဲ့3ခု4ခုပေါ့4ခုပဲဆိုတော့ အဲဒီဥပါဒုပါဒုရှိပါတယ်အဲဒီမှာဒီလက်ပြောတော့အထုပြေဝါရတော့ကတရားအထုဖို့ရဒေသန္တာဘုဒ္ဓတော်လည်းကြည့်အောင်တရားလည်းပဲအသိဉာဏ်တဲ့နေရာဆရာသမားတွေတွေ့လို့ရှိရင်ကံတန်းကောင်းပြတဲ့ပုဂ္ဂိုလ်ရှိရင်လည်းပဲနီးယူပြီးတော့တရားထုတ်ရအောင်သို့မဟုတ်တော်ကြောင်ကောင်းကောင်းရှိရင်လည်းပဲကိုယ်ဟာကိုတတ်သိဉာဏ်နဲ့တရားထုတ်အောင်ဆိုပြီးတော့သဘိနဲ့သင်္ကန်းနဲ့ခဏတောင်မပါပါဘူးထီးလည်းမပါဘူးဒီစိတ်တွေပါလေဘယ်ပါလိမ့်မှာလဲဘုံသင်္ကန်းတွေထွက်လာကြဥစဉ်တစ်ပါးနဲ့ မထုံမျိုးမျိုးဇေရုံကြောင်းဆိုတာမထုံမျိုးရဲ့ရောက်ပဲနာမှာလို့ရှိပါအဲဒီမှာရှိတော့ဘုန်းကြီးတို့သွားပြီးအားထုတ်အဲဒီအားထုတ်ပြီးတော့လည်းဘုန်းကြီးကငယ်သေးတော့ကမ္မထာမပြသေးပါဘူးခေါတော့ကဝါကမူလကရှိဝါအဲဒီဝါနဲ့မှ၉ဝါလောက်ရှိရတာကိုငယ်သေးတော့ခွန်ကြီးကမပြပါဘူးဒီတော့ပဲစားလေးပါလေးကိုချကိုကကိုတရားလေးပါလေးအားထုတ်လို့နေလာအဲဒီတည်းမှာညီတယောက်ကသုံးသွားကြတယ်อืม ဒီကတရားမပြလို့ပဲသူကတော့တရားတရားကောင်းချပါရဲ့ညီကကိုကသာတရားတရားဟောမယ်ဆိုရင်သူခင်ဗျာတရားတွေကအထုသွားမှာဒီတရားအထုရတယ်သုံးသွားကြပြီဒါတော့ကိုယ်ဆွေမျိုးတွေပါကြီးရှိမှဆိုအားဖြင့်တရားပြအောင်မှဟောအောင်မှရှင်းပါပဲဆိုပြီးတော့1300ဒီနေ့ကစပြီးတော့သူကြီးတရားဟောခဲ့ပါတယ် အဲဟိုရမှာခွန်ကြီးတို့ရပါတယ်ဒီလိုစစ်တိုင်းသားယုံနာနေပြုရမယ်ဆိုတာအပြကုန်မကြောက်ဘူးသူတရားနာမဲ့ပုဂ္ဂိုလ်လည်းပဲခွန်ကြီးတရားဟောဒကာကြီးတယောက်ကခေါင်းဆောင်ပြီးတော့သူကတရားနာပရိသတ်တွေဖိတ်တာဘာမှမများဘူးစိတ်30လောက်ရှိတာပဲဘုန်းကြီးဟောနေတာပါစိတ်30လောက်လည်းဘာလို့လဲတော့ဆိုမြတ်စွာဘုရားပထမတရားဟောတုန်းက ရှင်စွဲကြီး9ဥတော့ဟောသေးတာပဲ9ယောက်တော့ဟောသေးတာကိုယ်စားကြီး9ယောက်တော့များနေတယ်ဆိုပြီးတော့ဘုန်းကြီးကဟောတာပါပဲအဲရေပေါင်းပြသာဟောလာတော့ဒီမျိုးချင်းခြားတဲ့ကလည်းတရားထုံးမဲ့ပုဂ္ဂိုလ်တွေပေါ်လာပါနောက်လည်းအဲဒီတရားနာတဲ့ပုဂ္ဂိုလ်တွေလည်းများလာပါအဲဒီခါခုနကဒေါ်ကြီးဒေါ်ကြီးခင်မောဦးကြီးတို့ပြောမှာပေါ့အဲဒီဦးကြီးက ပြောတယ်ဒါတော့ရှင်းတော့ကမဟုတ်ဘူးအခုတော့သူ့မှာမကြမ်းမှာဖြစ်လို့သူလည်းကွယ်လွန်ဟာနီးရောက်နေပါပြီအဲဒီတော့မှအခုကိုယ်လည်းအာမထုံနိုင်ဘူးဘယ်နဲ့မှမတတ်နိုင်ဘူးတဲ့ရှင်ကသိနောက်ကြတော့အိုးစောစောကမဟုတ်ဘူးဆိုပြီးတော့သူကနေပြီးတော့အာမရမကျင်နာတော့ပြောကြပါရဲ့อืมဟုတ်တာပဲစောစောကဒီကတော့မဟုတ်တာလေဟုတ်တယ်အကြောင်းကကိုကငဲနေတယ်မဟုတ်တာလေ အဲဒီတော့တရားဟောပြောမဲ့ပုဂ္ဂိုလ်မရှိရင်အာထုရှင်းမင်းမယ်လို့အာမထုတ်ရဘူးသူကတောထွက်မယ်ဆိုပြီးတောထွက်တောထွက်နေဘာအာထုဘာမှအာထုပြန်နီးနေပြီသူ့လိုတော့ရပါတယ်ဒါပေမဲ့ဘာမှအာထုပြန်နီးနေအဲဒါအခုလို့တရားကိုသင်ကြားပေးရရဆရာတော်ကြီးရှိနေလို့ဆရာတော်ကြီးကုလျာဏမိတ်တာမိပြီးဒီကဓမ္မတွေအာထုကြရတယ်အမှန်တရားဝန်တာဆရာကောင်းပါရဲ့ ကလျာဏမိတ်တာနဲ့မိတ်ဆွေကောင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှာသီလလည်းပြည့်စုံတယ်ဟုတ်တာပဲမိကောင်းဆွေကောင်းဆရာသမားကောင်းရှိမှတရားတရားလည်းပြည့်စုံပြီသီလနဲ့ပြည့်စုံတာသုံးလို့ရင်မိကောင်းဆွေကောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေကသီလကျင့်ဖို့တော့မလိုဘူးဆိုပြီးဘုရားတွေရောက်ဟောတဲ့ပုဂ္ဂိုလ်တွေရှိတယ်ဆိုတော့နေရာမကျတာဒီလိုကအဲဒါသီလနဲ့ပြည့်စုံတယ်ဆိုတာလည်းကလျာဏမိတ်တာမိကောင်းဆွေကောင်းရှိလို့တဲ့ ပြီးတော့ပပ္ပါယကထာသင်လျော်တဲ့စကားတဲ့အဲ့ဒါကတော့နည်းနည်းနည်းနည်းပြင်ငွေပါလေအလိုနည်းတဲ့အလိုနည်းခြင်းနဲ့စပ်ပြီးတော့ပြောဟောတဲ့စကားကြောင်ရဲလွယ်ခြင်းနဲ့စပ်ပြီးပြောတဲ့စကားစသည်ဖြင့်တရားနဲ့စပ်ပြီးပြောတဲ့စကားတွေအရုပ်10မျိုးရှိပါတယ်အဲ့ဒါတွေနဲ့ပြည့်စုံတာလေကရိယာနာမိတ်တာမိကောင်းစေကောင်းမိပြုပြီးတော့ဖြစ်တာတဲ့ မဆုံးမနစ်အားထုတ်တဲ့ဝိရိယတဲ့ဒါလည်းကလျာဏမိတ်တာမိပြီးဖြစ်တာဟုတ်တယ်တချို့တရားတွေတော့အသင်တင်ဟောကြပြောကြညွှန်ကြားကြပါရဲ့ဒါပေမဲ့လို့တင်းတင်းရင်းရင်းမညွှန်ကြားလို့ရှိရင်တင်းတင်းရင်းအားမထုတ်ကြဘူးတချို့ကြော်ရုံပဲကုသိုလ်ရရုံပဲကုသိုလ်ရရုံပဲဘာမှဖြစ်တယ်တော့မဟုတ်ဘုန်းကြီးတို့ညွှန်ကြားတဲ့ဤရာအချင်း လက်ခံပြီးတော့ညွှန်ကြားတဲ့ပုဂ္ဂိုလ်ကြီးကတော့ငယ်ငယ်ကြီးကြီးဒီနေ့ကြီးညွှန်ကြားတာပဲညွှန်ရကြတယ်အဲဆယ်ရက်ဆိုရင်ဆယ်ရက်ဆယ်ရက်အတွင်းဒီအိတ်တဲ့ချိန်လောက်ခြံပြီးတော့နေ့ရောညရောမပြတ်မစဲအာထုတ်ကိုညွှန်ကြားရညွှန်ကြားတဲ့အာထုတ်အဲဒီဆယ်ရက်အတွင်းနဲ့တရားလေးတွေပါလေပြည့်စုံမပြည့်စုံတတ်ပါတယ်မပြည့်စုံလည်းပဲ အခြေခံတွေအများကြီးရသွားပါတယ်အထူးတွေအများကြီးတွေ့သွားပါတယ်နှဟန်ကြပါတယ်အများရာအထုဝေယဗဒနာနာရဲ့ဖွင့်ပြီးပြနာတယ်လည်းရှိတယ်ကိုဒီကဆရာတော်ကြီးကရေ90တောင်ဆိုတော့ပြည့်စုံနေပြီဒီနေ့ရင်အားထုတ်လို့ရှိရင်ရေ90အတွင်းလောက်ကတရားပြည့်စုံတာများတယ်မပြည့်စုံတဲ့ပုဂ္ဂိုလ်ကနည်းနည်းပါးပါးရှိတယ်ဘယ်လိုပုဂ္ဂိုလ်တွေလဲဆိုသူကအရွယ်ကြီးနေလို့ ရွယ်ကြီးနေတော့တတိတွေပါတွေကသိမကောင်းရော့ကျမ်းမာရေးတွေကလည်းနည်းနည်းရော့တင်းတင်းချင်းအားမထုတ်နိုင်အဲဒီလိုပုဂ္ဂိုလ်တွေကလည်းနည်းနည်းဒီ90 90လောက်မပြည့်စုံမဲနဲ့2လလောက်သုံးဖို့2လခွဲလောက်ဒီလိုလဲ3လလောက်အားထုတ်ရတယ်ရှိပါတယ်ဘုန်းကြီးတို့ကြံကိုရေးတာမှအဲဒီလိုပုဂ္ဂိုလ်ရှိမကြမ်းမာတဲ့ပုဂ္ဂိုလ်တွေအဲဒါ90လောက်မပြည့်စုံတာရှိတယ်ဒါပေမဲ့လို့မကြမ်းမာစီကမှတချို့က ပါရမီညာကထူးလာတော့ရဲ့နင်းငယ်အတွင်းမှာယောဂလည်းကြောက်သွားသေးရဲ့အမှန်နေရာကြရသေးတာမကြမကြလဲယောဂဝေဒနာထူးတွေရှိတဲ့ပုဂ္ဂိုလ်တွေဟိုမှာလာအားထုတ်ကြောက်တဲ့ယောဂယောဂတွေဆိုလည်းကြောက်တယ်ဆိုလည်းပဲရိုးရိုးယောဂတွေပါပဲဒီတွေပါလေကုလို့မကြောက်နိုင်တာတွေတရားထုတ်ရင်လည်းကြောက်သွားကြဟန်ကြတာပဲသူတို့ကပြောတယ်ဘာဖြစ်ဖြစ်မဖြစ်ဖြစ်ယောဂကြောက်တာလည်းကသူကတော့သဘောကျနေအေးနေရာကြတာမဟုတ်လို့ပြောတာညီတို့ကလည်းအားပြရရှိတဲ့ဆက်အားထုတ်ပါလေသူက အဲ့ဒါဟန်ကြတယ်ဒီလိုဆိုတာအထုတ်လိုက်လို့ရှိရင်အဲ့ဒါဒီမှာအရင်90လောက်ဆိုတာအနံ့ပြည့်စုံပါတယ်ဒီနှစ်ပြည့်စုံပါတယ်များပါတယ်အဲ့ဒီတော့ပြင်းပြင်းရင်ရင်ပြည့်ပြည့်စုံစုံအာထုတ်တာအာရဒဝိရိယတဲ့ပြင်းပြင်းထန်ထန်အာထုတ်ခြင်းလျာဏမိတ်တာမိကောင်းဆွေကောင်းမိပြီးတော့ဖြစ်သားတဲ့နောက်တစ်ခုကဥရိယထဂာမိနိယပညာသမန္တာရတော်တဲ့အဖြစ်ပြက်ယုံနာအဖြစ်ပြက်ကို သိတဲ့ဉာဏ်နဲ့ပြည့်စုံတဲ့အာယုံနာဖြစ်ဖြစ်ကိုသိတဲ့ဉာဏ်နဲ့ပြည့်စုံဥရိယပြညာစသည်ပေါ့လေအဲ့တော့ကိုပြောတဲ့ဒီကရေပေါင်း90အားထုတ်ရင်ဥရိယပြညာကမရောက်တဲ့ပုဂ္ဂိုလ်ရှိမယ်တော့မဟုတ်ပါဘူးရောက်ရမှာလို့ဆိုတာပါရမီဉာဏ်ရရှိတဲ့ပုဂ္ဂိုလ်ကတော့9ရက်အတွင်းလောက်ဆိုတဲ့3ရက်အတွင်းလောက်တော့ဥရိယပြညာဖြစ်ဖြစ်ဒီသိရပါတယ် ဆိုလည်းပဲဒီ9ရက်အတွင်းဆိုလည်း10ရက်အတွင်းပြည်စုံမှပြပြအဲဒီအဖြစ်ပြက်ဆိုတာတကယ်ကိုဖြစ်ပြက်နေတာလေတချို့ဖြစ်ပြက်ဖြစ်ပြက်ဟောလို့ဖြစ်ပြက်ဖြစ်ပြက်နဲ့စိတ်ကိုယ်ပြီးနှလုံးသွင်းလာကြည့်အဲ့ဒါကတော့အမီးပဲတကယ်ဖြစ်တဲ့ဓာတ်တွေတွေ့တာမဟုတ်ဘူးအခုဘုန်းကြီးတို့ပฏิပ္ပံဒေသနာတော်ရညွှန်ကြားတာကတော့တကယ်ဖြစ်တဲ့တရားတွေဒီတိုင်းဒီတိုင်းနဲ့ရှုဖြစ်ပြဖြစ်ပြတဲ့တရားတွေတကယ်ကိုတွေ့တာ သမာဓိအားမကောင်းရင်မပြည့်သေးဘူးသမာဓိအားကောင်းမှသမာဓိအားကောင်းလာပြီဆိုရင်ပညာနဲ့ပြည့်နည်းနည်းများအသိတွေကသိဉာဏ်လာကိုသတိတို့သမာဓိတို့ဉာဏ်နဲ့ဆိုရင်လင်းလင်းမြန်မြန်ဖြစ်တယ်ကိုရင်းသာနာကယုံနာတွေကလည်းအလင်းမြန်ဖြစ်တယ်အလင်းမြန်ဖြစ်နေတာတွေကိုအလင်းမြန်သိတဲ့ဉာဏ်နဲ့မှမိတယ်ဗာနဲ့တူတယ်ဆိုရင်လမ်းလမ်းကျယ်တဲ့နေရာတွေမှာ မော်တော်ကားတွေလမ်းကောင်းကောင်းနဲ့လမ်းကျယ်တဲ့နေရာတွေမော်တော်ကားတွေရှင်ပြီးတော့သွားနေကြ။ဒီစောစောကရှိရနေပြီးသွားနေတာရှိတယ်။နောက်ကကားအားရှိလို့လိုက်လို့ရှိရင်အဲဒီရှိရသွားတဲ့ကမိတာပဲ။ကျော်တောင်သွားပြီးဟွန်း။ကောင်းဝင်မှာသွားတဲ့လေးညာနေရှိတယ်။လေးညာနေရာလည်းပဲမနာမြန်တာပဲ။ရှိရသွားတဲ့လေးညာနောက်ကအားကောင်းကောင်းလေးညာလိုက်သွားလို့ရှိရင်မိတာပဲ။မိရောမကောင်းကျော်လည်းသွားသေးတာပဲ။အဲဒီလိုပဲ။ ကိုယ်တဲ့တဏ္ဍာငါယုံနာနေအဖြစ်ဖြစ်ဒီသိဉာဏ်ကသက္ကသရှုခါသာတော့ပဲမြည်ရုံမလို့သမာဓိဉာဏ်ကအာနေပြီးအသိဉာဏ်လေးသင်ရလာတဲ့ခါကျတော့ဒီယုံနာနေအကုန်လုံးသိတာပဲဖြစ်ဖြစ်ဖြစ်ဖြစ်ဆိုဖြစ်ပြီးဖြစ်လာဖြစ်ပြီးဖြစ်လာအပိုင်းပိုင်းတွေပြတ်ပြတ်ကလေးအဲ့ဒါတွေသိရတယ်အဲ့ဒီတော့အဖြစ်တည်းသိပြီးရင်မကြဘူးမညာဘုံညာနိဗ္ဗာန်နဲ့ရောက်တော့တာပဲအဲ့ဒီတော့ ယုံနာဖြစ်ပြတကယ်သိတဲ့ညာဖြစ်ခုရာကလည်းကလျာဏမိတ်တာမိကောက်စေဝရှိမှလည်းဒါဟုတ်တယ်ဒီကြာဥစ္စာပဲကြာကြာနာရှင်ကြားတဲ့ဆရာသမားရှိမှမရှိရင်ဖြစ်ဘူးဒီမှာမနာကြပါဘူးဒါကြောင့်ဒါဓမ္မတွေဟောအာရုံကြီးတဲ့ပုဂ္ဂိုလ်တွေလည်းပြည့်စုံတဲ့ပုဂ္ဂိုလ်တွေများမှာပါပဲအာရုံထွားတဲ့ပုဂ္ဂိုလ်တွေနောက်ဒီကရ90စကံဖွင့်လို့ပြင်းကျူးစားပြီးအာထုကြခွင့်ရေးရတဲ့ရတဲ့ခါတွေရအောင်မိတို့ အခုလူဖြစ်နေရတယ်ရှားမဟုတ်ဘူးရှင်းဘဝတည်ထားတဲ့ကုသိုလ်ကောင်းမှုတွေကြောင့်မညာပညာနိဗ္ဗာန်ရပါလို့ဤသူတောင်းပြီးတော့ပြုထားတဲ့ကုသိုလ်ကောင်းမှုတွေကြောင့်အဲဒီကုသိုလ်ကောင်းမှုတွေကအခုလူလူဖြစ်အောင်ပို့ပေးတာအဲဆိုဆရာကြီးတရားတော်ကြားနာပြီးတော့တရားအားထုတ်ရအောင်အားထုတ်ပြီးတော့တရားဓုတွေရရအောင်မဖို့နိဗ္ဗာန်ရရအောင်လို့ကုသိုလ်တရားပို့ပေးထားတာအဲဒီပို့ပေးထားတာကို ကိုကအာမထုတ်ဘဲနဲ့အချိန်ကုန်သွားရင်တော့ဒါဆုံးရှုံးတာပဲရရရတဲ့အခွင့်အရေးဆုံးရှုံးမှာပါအဲဒီတော့မဆုံးရှုံးအောင်အရေးငါဓမ္မတွေကျမ်းကျမ်းမှာမှာလည်းရှိအကြောင်းနဲ့မျိုးလို့ရှိရင်အဲဒီဒီမှာသံဃာနာခိုင်တန်ဖွင့်တဲ့အခါလာပြီးတော့အာထုကြဖို့ပါပဲအဲဒီလိုအာထုခြင်းဖြင့်မိမိတို့လိုရှိရတဲ့ရာဇတရားနာတွေရပြီးတော့သွားနိုင်ပါတယ်အဲဒါဟာ ဝိညာဉ်အတူတူဩဝါဒလေးပေးရမှာလေပယ်သေးငြိမ်းခွင့်ညာအဆင့်အသင့်ရောက်ပါစေတဲ့အဲဒါတရားထုတ်ပြီးတော့ရာထူးရနာရတယ်ဆိုတာအောက်ထိဆုံးသောတာပန်ဖြစ်တာသောတာပန်ဖြစ်ရင်ပယ်သေးကတို့ပြီပယ်လေးကဗတိနဲ့မှမကြတော့သိနေရကြတယ်။ကိုင်းပါလေးဆိုရမယ်။ပယ်သေးငြိမ်းခွင့်ညာအဆင့်အသင့်ရောက်ပါစေ သိငြိမ်ခွင့်ညာဆင့်အသင်ရောက်ပါစေဘယ်သိငြိမ်ခွင့်ညာဆင့်အသင်ရောက်ပါစေဟိုသုံးဖို့ဘယ်သိငြိမ်ခွင့်ညာဆင့်အသင်ရောက်ပါစေဘယ် ဆင်းရအောင်အားထုတ်ကြပါလို့အားထုတ်စရာနေရာဌာနမရှိရင်အားထုတ်ဖို့မလွယ်ဘူးနေကြမဲ့ဆရာမရှိရင်လည်းမလွယ်ဘူးဒီမှာလည်းနေကြမဲ့ဆရာလည်းရှိနေရာဌာနလည်းရှိအနာသင်ပြေပါလေအားထုတ်ကြရုံပါပဲအဲဒါတော့ဆိုရင်နေရာကြပြီတဲ့ဒါပေမဲ့လည်းမြတ်စွာဘုရားကတော့ဘယ်ဘင်းကြီးနဲ့သောတာပန်လားဖြစ်ရင်တော့ဘုရားကမကျင်နာသေးဘူး ကိလေသာခါသိငြိမ့်ပြီးဆင်းရဲခါသိငြိမ့်တဲ့နိဗ္ဗာန်ရအောင်အထုတ်ပါတဲ့ရာသနာရတ်ကိုရောက်ပြီးတော့နိဗ္ဗာန်အဲဒီကအဲဒီဘုရားနောက်ဆုံးဘုရားအနေနဲ့ရောက်အောင်အထုတ်ကြပါတဲ့မြတ်စွာဘုရားတိုက်တွန်းအဲဒီတိုင်းခွန်ကြီးကလည်းဘယ်ကင်းကြီးနဲ့ညာလောက်နဲ့တော်ပါပြီလို့ခွန်ကြီးကတော့ပြောတော့ပြောချင်တယ်ဒါပေမဲ့မြတ်စွာဘုရားအဲ့ဒါတော့လည်းအားမရသေးဘူးဘုရားလိုနဲ့ညီအောင်လို့ဉာဏ်ဖြင့်လည်းမတော်ပဲဆင်းရဲငြိမ့်ပါစေလို့ သူပြဩဝါဒပေးရပါတယ်လားအမြဲတမ်းဩဝါဒပေးဘယ်ကိန်းကြီးနဲ့သောတာပတိမေခွန်ညာတော့လည်းအားမရပါနဲ့ဩကြောင်းညိုလို့ပြင်တော့လည်းပဲဆက်ပြီးအားထုတ်လိုက်ပါဩတဏှာရင်အရာဓမြအရာတကိုရောက်အောင်ပေါ့ အဲဆိုရမယ်ထိုညာဖြင့်လေထိုညာဖြင့်လေမတော်ပဲမတော်ပဲဆင်းရဲငြိမ်းပါစေဆင်းရဲငြိမ်းပါစေထိုညာဖြင့်လေထိုညာဖြင့်လေမတော်ပဲမတော်ပဲဆင်းရဲငြိမ်းပါစေဆင်းရဲငြိမ်းပါစေထိုညာဖြင့်လေထိုညာဖြင့်လေမတော်ပဲမတော်ပဲဆင်းရဲငြိမ်းပါစေဆင်းရဲငြိမ်းပါစေထိုညာဖြင့်လေမတော် သာသမရကိုရောက်ကရဟနာပြုတာတန်းနိုင်အဲ့ဒီတရားအားထုတ်ပါလို့အဲ့ဒီတရားအားထုတ်ဖို့ကတော့လွယ်တော့မလွယ်ဘူးဘုရားအလိုတော်ကြပြင်းပြတဲ့ဒီမှာဘုရားလက်ထက်ကလည်းအနာဂါပုဂ္ဂိုလ်တွေတောင်မှသာသမရတကိုမရောက်ခဲနဲ့အဲ့ဒီအနာဂါဖြစ်တဲ့သူတွေပြီးဒီမှာလောကရောက်တာတွေလည်းအများကြီးပဲရှိပါတယ်သောတာပန်သရဂံကြီးရဲ့နတ်ပြည်ရောက်တာအများကြီးရှိပါတယ်ဒါတော့သာသမရတကိုရောက်အောင်အားထုတ်တယ်ဆိုတာလွယ်တာမဟုတ်ဘူးဆိုတာ ကြောင်းညီညွတ်မှာပါရမီညာပြည့်စုံမှာဖြစ်နိုင်တာကတော့မိမိတို့သာနာမှာလောဘဒေါသမောဟစိတ်ကြမ်းနေဖြစ်လာရင်အဲ့ဒါတွေတော့ပယ်နိုင်တယ်လက်ခံထားတာကတော့ကိုကမပယ်ဘဲနဲ့လက်ခံထားရင်တော့ဆက်ပြီးတော့စိတ်ကူးတွေဖြစ်တာပေါ့လေလောဘစိတ်ကူးဒေါသစိတ်ကူးတွေအကျမ်းနေအဲဖြစ်တယ်အဲ့ဒီလိုမဖြစ်အောင်လောဘဒေါသမောဟစိတ်ကြမ်းနေဖြစ်လာရင်ပယ်ရမယ်ပယ်ုံပယ်နည်းကလည်းပဲတခြားနည်းနဲ့ဆိုရင်ပယ်ဖို့မလွယ်ဘူးတို့ ဟောနေကြတာပါပဲလောဘကိုပယ်ရမယ်ဒေါသကိုပယ်ရမယ်မောဟကိုပယ်ရမယ်မြတ်စွာဘုရားဟောတော်မူရဟုတ်တော်ဟုတ်တာဘုရားလည်းဟောထားတာဘယ်လိုလုပ်ပေးရမလို့ဘယ်ုံပဲနီးမပါဘူးဘယ်ုံပဲနီးလည်းပြောအောင်မအခုဒီမှာတရားထုတ်တာတဲ့ပုဂ္ဂိုလ်ကဘယ်ုံပဲနီးတွေရတာလားသိနေရကြတယ်တရားထုတ်မပြည့်စုံသေးတောင်မှလောဘဒေါသမောဟစိတ်ကူးတွေဖြင့်ရှုမှတ်ပြီးပြရတာပဲစိတ်ကူးရှုမှတ်လိုက်ရင်တစ်ခါတော့ရှုမှတ်တာနဲ့ကြောက်သွားတဲ့ခါလည်းရှိပါတယ် ခါနဲ့မပြောင်းရင်နှစ်ခါနှစ်ခါနဲ့ပြောင်းသုံးခါလေးခါငါးခါစသည်ဖြင့်ဒီကလာတော့ဆေးကူကလည်းပဲဆေးတစ်ခွက်နဲ့မပြောင်းရင်နှစ်ခွက်နှစ်ခွက်နဲ့မပြောင်းရင်သုံးခွက်စသည်ဖြင့်တချို့ထိုးဆေးတွေအင်းကြရတော့ထိုးရတာပဲအင်းကြရတော့ကြော်ပါလေအဲမပြောင်းမှမပြောင်းမချင်းဆေးကူကငါကလည်းပဲလောကဒေါသမောအကျမ်းစာတွေဖြစ်လာရင်လက်မခံနဲ့ပေါ်တိုင်းပေါ်တိုင်းသာရှုမှမပြောင်းချင်းရှုမှအကျော့တာမပင်းနဲ့ငြိမ့်တာပဲ မနာရတယ်စိတ်တွေပါတယ်ညင်နေတဲ့စိတ်ပူပါနေတဲ့ဆိုတာတွေလေအဲ့ဒါတွေလည်းရှုမှတ်လိုက်ရင်စိတ်ချမ်းသာမှုရတယ်ပျောက်သွားတယ်ဟိုမဲဒီတိုင်းနေနေလို့ရှိရင်စိတ်ကဆင်းရဲနေတာဝန်နေတာတို့ပူပါနာတို့ပူဆွေးတာတို့စိတ်ဆင်းရဲနေတာဖြစ်နေလို့ရှိရင်နီးရှိတဲ့ပုဂ္ဂိုလ်ကဒီလိုပဲတစ်နေ့လုံးလည်းဒုက္ခရောက်နောက်ရက်ဒီလည်းဒုက္ခရောက်နောက်ရက်ဒီလည်းဒုက္ခသူတို့ရပေါင်းများစွာဒုက္ခတွေရောက်နေတယ် ကျိုးမစားနိုင်မတော့နိုင်တော့ဒီဒုက္ခရောက်နေတာရှိပါတယ်။ဟောဒီတတိဌာနီနဲ့ရှုမှရင်သိနေရကြတယ်။မကြခင်ကြောက်တာပဲ။အဲဒီနေ့တည်းမကြောက်ရင်နှစ်နေ့နေသုံးရက်စသည်ရှုလိုက်တော့တစ်ဖြည်းဖြည်းနဲ့နေပြီးတော့နောက်ကျလုံးလုံးတော့ကြောက်သွားတဲ့အခါလေနေရာကျတယ်။အားကြောင့်ဖြစ်ပေါ်လာ냐စိတ်ကြများပယ်ရှားနိုင်ပါစေလို့ဘုန်းကြီးနောက်ဆုံးဩဝါဒပေးပါတယ်လိုက်သွားတယ် ဖြစ်ပေါ်လာညာဖြစ်ပေါ်လာညာသိချမ်းညာသိချမ်းညာပယ်ရှားနိုင်ပါစေပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာဖြစ်ပေါ်လာညာသိချမ်းညာသိချမ်းညာပယ်ရှားနိုင်ပါစေပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာဖြစ်ပေါ်လာညာသိချမ်းညာသိချမ်းညာပယ်ရှားနိုင်ပါစေပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာသိချမ်းညာပယ်ရှား ဒီလက်ချမ်းလေးရွက်ွက်ရှိတယ်နော်။ဆက်ဆက်ဆက်ဆက်အားလုံးလိုက်ဆိုရ။ဒီမောင်